ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌30ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဣဒဘိကဝေဘိက္ခုကာယိကာယ ानु ပါတိဝိဟာရတိအာတာပိတံပကာနောတတိမာဝိနည်းယလောကေဘိသာဒေါမနာတံဝေဒနာတုဝေဒနာနုပါတိဝိဟာရတိ စေတေပေတာနုပါတိဝိဟာရတိဓမေတုဓမ္မာနုပါတိဝိဟာရတိအာတာပိသမ္မာနောတတိမာဝိနည်းလောကီပေတာဒေါမနာတာဒါတို့မဟာပฏิပဒနာ၃ရဲ့ပထမနေတာမယ်လေဟုတ်ကလားမှန်ပါဘူးတို့အနုပပနာ၄ပါးရှုရဖို့ဒါပြောတာပါပဲအဲဘိက္ခဝေ ကိလေသာကိုချိုးဖဲ့ဖြည့်စည်းလျက်ရှိကြကုန်သောသူတော်ကောင်းပေါင်းတို့ဣဒဘိက္ခုဤသာသနာတော်ကယဟန်သည်တို့ဘာသာပြန်တော့ခုအထုတ်နေသောယောဂီပြီးတို့ဘာသာပြန်မှာအတူတူပဲဟုတ်ကလားဗျာဟင်အာဒါပီဟောရှုမသိနဲ့ရှုွက်လွတ်ထွက်မသွားအောင်ကြောင်းညဆိုင်လေအာဒါပီဝရိယ ဓာတုအတွင်းမှာရှိတဲ့စေတသိကဝရိယတော့တာလေဟင်ပြီးတော့တာမသာနောတဲ့ရှုွက်ထဲရှိသမျှကိုထင်ထင်ရှင်းရှင်းကြီးပြည့်ပြည့်သေးလေတဲ့ဒါကတော့မှတ်တဲ့နောက်ကသိတဲ့ပြီလေးပြောတာလေပြီးတော့တတိမာတဲ့ဗျဟင်ဝင်တိုင်းမှထွက်တိုင်းမှဖြင့်ဒလသမှတ်ချက်ပြီးလေတဲ့ဒါတော့တို့ရှုနေတဲ့တတိပြောမှာပါ ဟုတ်ကလားလားလောကီငါငါလို့အထင်ကြီးနေတဲ့မိမိရုပ်ခန္ဓာနာမ်ခန္ဓာတဲ့နိုင်ဟုတ်ကလားဟင်အဘိဓါဒေါမနတာမရှိမိခင်ဖြစ်တတ်သောအဘိဓါဒေါမနတာတရားနှစ်ပါးကိုသို့မဟုတ်အဘိဓါဒေါမနတာမရှိမိခင်ဖြစ်တတ်သောကြိုက်ဆွဲမကြိုက်ဆွဲနှစ်ခုကိုဝိနည်းယအဟောင်းတွေးကို ခဏပဲအတိတ်တွေးကိုရှောင်ပယ်ပင်လျက်ကာယေကိုပေါ့မှာကာယနုပါတိကိုအပေါင်းစုများတာရှိသည်ကိုရှုလျက်ဝေဟာရတိနေတကဝေဒနာတုဤသည်နွေသည်ခံစားလျက်ရှိသောဝေဒနာတို့မှာလည်းပဲဝေဒနာနုပါတိခံစားယုံမျှပဲလို့ရှုလျက်ဝေဟာရတိနေပြီးတော့စိတ်တည် အဲအေတိငွေတိလို့ပြောတဲ့တိတိဆိုတဲ့ကြံသိမှုလေးပါလည်းပဲစိတ်ဓာနုပပိသူကလည်းပြည့်ုံလေးပဲလို့ရှုမှတ်လေရဝိဟာရတိနေပြောဓမေတုအပေါင်းသူဖြစ်ဖြစ်ခံစားမှုဖြစ်ဖြစ်ကြံသိမှုဖြစ်ဖြစ်တကယ်မရှိတဘောမြတာရှိသည်ဟုရှုမှတ်လေရဝိဟာရတိနေဓာတုခုရှုရမှာပြောတာတဲ့ ဒါမို့အခုရှုနေတာပြောတာတယ်လေအဒီတိုင်းရှုရမယ်လို့ဆိုလို့ဗျာဟင်ဒီလေးချက်တစ်ချက်ချက်ပေါ့လေတို့စိတ်ဒီလေးချက်တစ်ချက်ချက်ပဲရောက်မှာတယ်လေဟင်နာပြီးွားရောက်ချင်းရောက်မှာပေါ့တို့မို့အိမ်မနှွေးမှုပေါ်ပြစိတ်တင်ရင်တင်းနေမှာပေါ့ဟုတ်ကလားဟင်ဟင်ဟင်နာပြီးွားပဲတို့စိတ်ရောက်ချင်းရောက်မယ်တို့မို့အိမ်မနှွေးမှုရင်လည်းတို့တင်ရင်တင်းနေမှာဟင်ကာယနဲ့ဝေဒနာတော့သူ့မှာရှိပါတယ်ဟုတ်ကလားတခါတလေမှိုင်းမတတ်နဲ့အေးဒီအေးတိနွေးတိလေးမှာလည်း မှတ်ချက်ကရှိအောင်ရှိနေပါလိမ့်မယ်ဟုတ်ကလားဗျအဲသို့မဟုတ်မှတ်ချက်နောက်ကတည်တယ်ဒီလေးကဣတိနွေတိအဲဒါလေးမယ်ပြန်ပြီးတော့တည်တည်ခြင်းနေပါလားဟုတ်ကလားအဲဒါမို့ဒါလေးသုံးခုရွှေရည်မှတ်တာနဲ့တစ်ခုခုပေါ်မှာတကယ်မရှိဘူးဆိုတာလေတည်တည်နေကောင်းနေပါလိမ့်မယ်တဲ့ဟုတ်ကလားအဒီလေးချက်ပဲရှိတယ်ထင်တယ်ဟင်အဒီလေးချက်ပဲရှိတယ်အဒီလေးချက်ကလည်းဟိုတစ်ခုစီတစ်ခုစီလားပြောတော့တတွဲတည်းထင်တယ်တတွဲတည်းပါပဲ တို့ဝက်သားတော်ကြီးကင်နေသလိုထင်တယ်အဝက်သားတော်ကြီးကင်ရခေါက်ကုန်းပါဘူးလားပါပါအစီကောအသားကောအမေကောပါတယ်ကုန်ပါတယ်လို့ပဲဝက်သားတုံးကင်တယ်လို့ပဲနှာခေါက်မှတ်တာနဲ့ဒီလေးချက်ရှိပြီသားရှိပါဘူးဟုတ်ကလားဗျာဟင်တို့ခုနကနိုင်နာတဲ့ဒီမသွားမှရဘယ်မှရသွားကဟိုတို့တတိစုဒုံငါသာဟုတ်ကလားလေးနေရာဟိုလျှောက်မှတွေးတွေးတယ်ဒီလိုတင်နေကြားကြားတယ်နဲ့ ဟုတ်ကလားဒီဟိုပြေးမှာရဒီပြေးမှာရကိုဗျာဟင်းတို့ဒီကိုယ်တတိလေးကိုတီးလာတဲ့ယောဂီတယောက်ကြတော့နာဝထိန်မှာလုပ္ပတနာ၄ချက်လုံးရှိပါတယ်ဘယ်မှလိုက်နေကိုမလိုပါဘူးဗျာဟင်ဟင်ဟိုဟာတတိကျုံတွင်းဟိုတိတ်ကလေးကျုံတွင်းတော့ငါထင်တယ်ဟုတ်ကလားတို့တော်ပြောပြောရင်တော့နွားရိုင်းတော့ကတော့ခြံလဲမှာဟိုတို့ပါတော့ ဟိုလေးဘက်လေးတန်တုံးတင်ကြီးတွေတင်ပြီးတော့ခြံနဲ့ထဲထားတာတယ်နိငါနွားမထွက်တော်ပြီအဲ့တော့ကတော့ဘောင်ခတ်လေးဘက်တယ်နိအခုတော့ကြည်ရင်ကြည်ရင်နဲ့နွားကနည်းနည်းရင်လာတော့အောင်မဲ့တစ်ပင်ကျိုးလေးလက်ချီထားရုံနဲ့ရပါပြီတယ်နိချုပ်ွက်တစ်ခုတည်းနဲ့ရနိုင်ပါသေးဟင်အနုပါဒနာလေးချက်ဆိုလို့တို့ကအရင်ခိုင်းတာလို့ဟိုတစ်ချက်ဒီတစ်ချက်များထင်းမနေနဲ့ဟုတ်ကလားဝတ္တာရုံးကြီးခိုင်းတယ်လို့ပဲထင်တယ်ဟဲ့ဟုတ်ကလားဗျာ အဲ့ဒီမှာဘုရားရှင်ကဟောစဉ်ကာလတုန်းကတော့မဟာတတိပဌာနာတုတ်ကိုဟောဘာလို့မဟာတတ်တုံးဆိုတော့သူကတပွဲတည်းနဲ့ရဟန်းတော်3000မြလောက်ကျွတ်ရဟန်းတော်ဖြစ်သွားတာကိုဒီတရားတော်ဟောတာလေဒီတတိပဌာန်တုတ်တိုင်းဟောအဲ့တော့အဲ့ဒီခေတ်တုန်းကတရားနာတယ်ဆိုတာကတို့လူစကားနာတာမဟုတ်ဘူးတရားကိုနာတာတို့ကစကားနာတာထင်တယ်တရားနာတာလားစကားနာတာလားဟင် ဟုတ်ကလားဗျတရားကိုခေါ်ဟောတဲ့သဘောတည်းရောက်မှာဟုတ်လေဘုရားမယားရှင်ကကာယပြောလိုက်ရင်တို့ကကာယမှာစိုက်ကြည့်နေပြီတတိကလေအတိကလေဟုတ်ကလားဝေဒနာပြောရင်တော့ဝေဒနာလေးပေါ့ဟုတ်ကလားစိတ်ပြောရင်ကြံသိမှုလေးပေါ့ဟုတ်ကလားအဲဓမ္မဟောရင်သဘောပေါ့အဲလိုကို तू ဟောဟောဟောဟောသွားပြီးတော့ဘုရားလည်း तू ဟောတဲ့အတိုင်းတခါတည်းလိုက်သွားတာလေအင်းကာယမှာကြီးတယ်မလဲပါဘူး तू ဟိုခလီဘိုင်းလောက်ရှိပါတယ်ဟုတ်ဗျာဒီကနေ့ဝေဒနာသိတာဓမ္မ အဲတဖြည်းဖြည်းနဲ့အကျမ်းကနေအလတ်ထင်တယ်ဟိအလတ်ကနေအနုထင်တယ်ဟိအနုကနေအညာတဆုံးဖြစ်တဲ့သဘောမျှလေးထိအောင်ဖះကဆွဲခေါ်သွားသူတို့ကလည်းသူ့စကားနောက်ကဟိုတရားရှိတယ်ထင်တယ်ဟိအဲ့ဒါလေးကိုလိုက်ပြီးနာရင်နာရင်နဲ့တရားလဲဆုံးသူတို့လည်းရဟနာဖြစ်တာဟုတ်ဒါမှမဟာတတ်တာမဟာပฏิပဌာန်ပါဟင်သူကတပွဲလေးနဲ့3000လောက်ကျွတ်တောင်းဝင်သွားတာဟုတ်တော်ဦးကြီးတခုတည်းဟောရင်းနဲ့လေ ဟုတ်ကလားလားအဲ့တော့အဲ့ဒီမှာတော့တတိပဋ္ဌာနဟုတ်ကလားတတိပဋ္ဌာန်ဟင်ဟိုအကြမ်းသားပြန်လိုက်ရင်တော့တတိပြထမ်းတယ်လို့သူတို့ကဘာသာပြန်အားလိမ့်မယ်ထင်တယ်ဟုတ်ကလားတတိပြထမ်းတယ်သူတို့ကဘာသာပြန်အားလိမ့်မယ်သူ့ကိုသာတိုင်းဘာသာပြန်မယ်ဆိုရင်တော့ကိုရှုလို့တဲ့ရှုွက်တဲ့ကိုလွန်လွန်ကဲကဲတတိလေးမြဲနေတာကိုဆိုလိုရယ်ထားလို့တော့ထားဟိုထားဆိုတဲ့နေရာလေးတတိမြဲတာကိုတတိပဋ္ဌာန်ပါလားဟင် လွန်လွန်ကဲကဲအာယုံဒဲ၌စွဲမြဲတည်ပြီးထိုတတိတတိပဋ္ဌာန်ခေါ်ဆိုတော့တတိပဋ္ဌာန်လေးကိုစာတိုင်းဖွင့်ပေးထားတာရှိပါတယ်ဟုတ်ကလားတို့ယောဂီတို့ဒီညာနဲ့ပြောရင်တော့ဟိုတတိပဋ္ဌာန်ကိုရွာပြောပြောရင်တော့တတိလေးပြထမ်းထားတာပြောတာတင်တယ်ဟဲ့သို့တော့တတိကသူ့ကြီးတဲ့ပြထမ်းလို့ရသလားဆိုတော့ဟင်သူ့အမိပါမှာဗျာဒါမှမဟုတ်ဟောတော်မူတဲ့ကာလကျတော့အာတာပိ တာမဇာနောတတိမာလို့သုံးချက်သင်ဟောတာအာတာပြီးတော့ဝရိယလေးလည်းပါအောင်မထင်လေတတိကသူ့ကြီးတဲ့ရတာမလို့ဟုတ်ကလားဟင်သူ့ကြီးတဲ့ရတာမဟုတ်ဘူးဗျတတိကအဲတို့ပြောရင်အဲတတိဆိုတာလဲယထာတွဲလိုဟာမျိုးဗျအဲခေါင်းတွဲမှတွန်းပြီးဆွဲမပြီးရင်ဘယ်နဲ့တွန်းဒီယထာတွဲဟာဟင်အသေးဟာအသေးပဲအမှတ်ဟာအမှတ်ပဲရှင်းပါပေါ့ဟုတ်ကလားအဲ့တော့ဒီเจ้าညဆိုင်အားဆိုတော့တွန်းအားအမြဲပါရအောင် တွန်းအားမပါပဲသူ့မှာတူအားမရှိဘူးဟင်ဒီကဟိုเจ้าညဆိုင်အားဆိုတဲ့တွန်းအားခြင်းမှသူဒီတူအားရှိဟုတ်ကလားဗျာမှန်ပါဗျာအဲအတိကလည်းသိုံပဲသူလည်းယထာထွက်ပဲထင်တယ်မှန်ပါဗျာဟုတ်ကလားသူဟောဒီဟိုဝရိယနဲ့တတိနဲ့ကမှတွန်းအားမပါပဲအတိကဟောတိုးနိုင်မလားမတိုးနိုင်ဘူးဒါမို့သူတို့သုံးခုကိုရှင်ဘောရှင်ဘက်လွှမ်းမိုးပေါ်လွှမ်းမိုးပဲလို့ခေါ်တံပိဋကတရားတွေလေမှန်ပါဟုတ်ကလားအဲ့တော့တို့ဆရာမြတ်တို့ကြတော့ အရင်တစ်ခါလည်းပြောခဲ့ပြီးပြီထင်တယ်ဟိဒီတို့ဟိုတတိဟိုထက်ပြီထင်တယ်ဟိထက်လိုက်ကြပေါ့လားဟွန်းထက်လိုက်ကြပေါ့ထွက်တယ်မထွက်တယ်အထက်ကနေအတန်တက်ရမှာမဟုတ်လားဟိတို့မို့စေးစာအားကစူးစိုက်အားသွားတော့မှထင်တယ်ဒီနေရာကြရင်ဟိုဝရိယဘူနဲ့ဥဆောင်တဲ့ဆရာများတို့ကြတော့သူသွားတဲ့လမ်းတိုင်းခေါ်မှာမဟုတ်ဘူးလားအဲ့တော့ဝရိယတိုးဒီလိုပြောမှာဟင် ဟုတ်ကလားယောဂီဝရိယတိုးအတူဝရိယတိုးတယ်ဆိုတော့ဒီတတိနဲ့ဒီပါမှာဝရိယကြီးတဲ့သူသွားလို့ရတာမလို့ခေါင်းတော်ကြီးတဲ့သွားလို့လူတယ်လို့လို့ခေါ်ပါတယ်တော့ဟင်ခေါင်းတော်ကြီးတဲ့လူခေါ်လို့ရတာမှမဟုတ်ဖ ೇನೆ ဟုတ်ကလားဗျာအဲတို့ဟိုတတိကိုဥဆောင်ပြီးတော့တိုက်ပွဲအောင်သွားတဲ့ဆရာများတို့ကြောင့်ဒီများယောဂီသူ့ဆိုင်အားသုံးလိုက်တော့ဘသူတို့ပဲထင်ဟဲ့သူ့ဆိုင်အားသုံးတယ်ဆိုလဲဝရိယမပါဘဲနဲ့ဘယ်လိုလုပ်စိုက်ပါတယ်တော့ ဟင်ဝရိယပါမလေးဟုတ်ကလားအဲ့တော့စိုက်တယ်ဆိုတဲ့ကအတိပြီးဒီတဲကထွက်နိုင်အောင်မလားဒါလေးပဲလေအတိထွက်ဟောအတိမထွက်ချင်တာပဲရှိသမျှအတိဒီမှာသူ့အတိဖြေချင်တာပဲဟုတ်ကလားအဲ့တော့စူးစိုက်အားပြောလို့စူးစိုက်ကဘာလဲလို့မေးနေနဲ့ဟုတ်ကလားဟင်ဟောသဘောမပေါက်လို့ရှင်ရှုွက်ထဲကရှိသမျှအတိစုွက်တဲ့သူ့ပြုံတိဖြေချင်တာပဲဟုတ်ကလားတို့ဒီနေရာလေးတင်နေဟိုဟိုသွန်းလုံးဆရာတော်ဘုရားကြီးအကြောင်းနည်းနည်းပြောဦးမှထင်တယ် သူကဖာတတ်ထားမှာမဟုတ်ခင်နဲ့တဖူးဟင်อืมတို့တော့သူကကြောက်တလုံးရှိတယ်ဗျခမရတို့လို့ဟုတ်ဘူးထင်တယ်ခမရတို့ကကြောက်ဖက်နှလုံးရှိကြောက်တလုံးမှရှိတယ်ဟင်အဲလက်စုပ်ကလုံးရပါသူကဟိုတို့တော့နဲ့ပြောလို့ရှင်တော့စီးပွားတက်ရင်လူခိုက်တတ်တယ်ဆိုတာရှိတယ်လေသူ့မှာသူ့နာမည်ဥကြောတင်သူ့သမီးကဒေါ်ရွှေကြီးနှစ်ယောက်တည်းရှိ အဲ့တော့သူကပြောသလိုစီးပွားကဖြစ်တာသူများဒေတာမိုးခေါင်တာဟိုသူ့ရာခွက်ကရမြဲပဲဟုတ်ခလားဒီနှင်းနှမ်းတင်းလေးပဲရမှာတော့ဟုတ်လေးပဲရော်လဲရော်ဘူးတဲ့ပူလဲမပူဘူးတဲ့အဲ့လောက်ထိပြောသလိုဖြစ်နေတယ်ဟုတ်ကြအဲ့တော့ငါပေးရင်ပေးမပေးရွှေကြီးပေးမှာပဲသူဒါကြောက်တာပဲဟင်ဟင်ဟုတ်ကလားအဲ့တော့ဟိုဟိုသူသေးပြီးရွှေကြီးထားရထားရမှာပဲသူနှမျောမှာပေါ့လေဟုတ်ရွှေကြီးသေးပြီးသူကြံရင်မှာတော့သူခက်မှာပေါ့လေအဲ့တော့ငါပေးရင်ပေးမပေးရွှေကြီးပေးမှာပဲကိုဗျာ ဟင်ဘသူသေးသေးခြင်းတို့ဟုတ်ကလားဟာဟုတ်ကလားဗျဟင်အဲ့တော့ငါပေးရင်ပေးမပေးရွှေရင်ပေးမှာပဲ तू အဲ့ဒါကြောက်တာကြောက်တော့ तू ကတရားအထုတ်ချင်တာပေါ့ဗျဟုတ်ကလားဗျဟင် तू ဘဝကိုကြောက်လာတဲ့လောကဒဏ်ဒဏ်ကိုပြင်းပြင်းထန်ထန်ခါရတဲ့ပုဂ္ဂိုလ်လက်နဲ့ရှာတတ်ပါတယ်ဟုတ်ကလားဟုတ်ကလားဘဝနာနေတဲ့ပုဂ္ဂိုလ်လက်နဲ့ရှာတတ်ပါဟုတ်ကလားဟင်တံ္ဍရာကိုသွားမဲ့ပုဂ္ဂိုလ်သွားမှမှန်းသိရင်လက်နဲ့ရှာတတ်ပါ သွားမှမသိလို့ရှိရင်လည်းလက်နဲ့မချရှိမှာပါအဲကြောက်တော့သူကလက်နဲ့ချတာပေါ့ဗျအဲတော့သူဓမ္မမိတ်ဆွေခေါ်มาပေါ့ဗျာသူထေရပေါ့အဲဥရွှေလုံးနဲ့တွေ့တော့ကြုတ်တော့ဒီလိုပဲကြောက်နေတယ်ဗျအဲတော့ကြုတ်တရားလေးအာထုတ်ချင်တယ်ဗျာဘယ်လိုများအာထုတ်ရတယ်ဒါမေးအဲတော့ဟိုကပြောတယ်ဘာလို့အာနာပါနာနုဒတိရှုပေါ့ဟုတ်ကလားသာမမတတာအာနာပါနာနုဒတိပြောတော့ကလားတချင်းဆိုကြတော့ဒီလိုဖြစ်မှာပဲဟင်ဘာဟန်တယ်ဘူး အာနာပါနာနုတ္တိကဘာပြောတာတော့မေးအဲ့တော့အာနာပါနာနုတ္တိဆိုတာကွာလေဒီဆရာတော်ဘုရားကြီးဟောသွားတာပဲဝင်တယ်ဟင်မှတ်ပေါ်ကွာတတိလေးနဲ့ထွက်တယ်ထွက်တယ်လို့မှတ်ပေါ်ကွာတတိလေးနဲ့ဒါပဲဟင်အဲ့ဒါကိုအာနာပါနာနုတ္တိပြောတာပဲသူကရရတယ်အဲ့ဒီဥရွှေလုတ်တရားဒီနီးလေးဒါလေးရတာတယ်ညာသလားညာပါဘူးတခွန်ပြောဟာငါဘောင်များတခွန်မယ်ဟင် ဝင်တယ်ဝင်တယ်လို့မှဘောကွာထွက်တယ်ထွက်တယ်လို့မှဘောကွာဒါပဲပြောတာတခါလဲသူထိုင်နေရကနေသူ့ဖေအောက်ကဂုံလေးကလေးယူသွားပြီးသူ့တပည့်ကြီးတော့သွားဟိုတပည့်ကြီးရဲ့တောင်းလာသွားပြီးထိုင်တော့တာပဲအဲ့ဒီကလည်းဒါပြီးသွားလဲဝင်တယ်ဟုတ်ခြေတော်ကလားသူကတော့နှခေါင်းကင်တော့တာဘူးဝရိယဘုရားနှခေါင်းတစ်ချက်တည်းကိုထွက်တယ်ဘုတ်ဝင်တယ်ဘုတ်သူကတန်းနဲ့သွားတာပဲအဲတို့နွားကပြောင်းထုတ်လဲဒီလိုပဲဝင်တယ်ဒုတ်ထွက်တယ်ဒုတ်ဖဲသွားတော့ဟာတစ်ချက်ပဲ မင်းတို့ကလည်းဟိုကြောက်တဲ့ပုဂ္ဂိုလ်ဟာလက်နဲ့ရလာရင်ရတဲ့လက်နဲ့ပဲလှုပ်ချတော်မလို့စားလက်တာပဲသွားလက်တာပဲဘာလို့လှုပ်တာဟုတ်ကလားဗျအဲအဲ့လိုကိုအထုတ်သွားတာအထုတ်သွားတော့သူ့မှာဒီနောက်ထိတတိစိတ်သာအာကောင်းရင်အဟောင်းကိလေသာတွေးတာသေးလို့လားမသိပါဘူးဗျအတိနောက်ကသူလိုက်ပြေးတာလို့လားမပြေးရင်ဒီစိတ်စိတ်တဝိတုဒ္ဓိဆိုတဲ့စိတ်ပန့်ရှင်းမှုဖြစ်မှာပေါ့တတ်ထုံးပါမယ် စိတ်ဓာဝိသုဒ္ဓိဖြစ်အောင်လုပ်ဖို့လိုသေးလို့လားစိတ်ဓာအာကောင်သူ့ဟာသူဖြစ်တာဟုတ်ကလားဗျာအဖြစ်ဗျာအဲ့တော့စိတ်ကတာခြင်းမှုရှိလာပြီသို့တော့သူ့ခန္ဓာဖြစ်ခင်ဟိုထိတာကဘယ်လိုသိတာတော့သူတမ်းဘာမှမသိဘူးစိတ်တော်တာရှင်းသွားပြီလေဟုတ်ကလားဗျာအဲရှေ့မတူဘူးပေါ့ဗျာစိတ်ကအာတော့ကောင်းတယ်သူစူးမှမစူးတိုက်တာကိုအဲစူးတိုက်အာမသူမတုံတတ်တာကိုဟုတ်ကလားဗျာအဲ့တော့သူအားတွေကသိကောင်းတယ် ငယ်တော့တယောက်ကပြောတယ်อืมသူ့နွားကြီးပြောက်လို့သူ့မျက်လုံးနဲ့မိကြည့်တယ်ဟေးသွားရှာမင်းနဲ့ဘယ်နှမှာမင်းရုပ်ရှိတော့တော့ကြည့်ဟုတ်ပဲဟင်ဘသူကကြွေးပြောက်လို့သူနာသွားကြီးမျက်လုံးနဲ့မိတ်ကျွတ်ဟင်းမင်းဟောဘယ်နှမှာဗျာဝေယုံမင်းကြီးကြီးနာတော့ထုတ်ဟုတ်ကြိုက်လို့အဲဘသူတော့ဟိုမှာတည်တော့မလို့ပဲနေလားညလားဖြစ်နေတယ်သူမျက်လုံးနဲ့မိလိုက်တယ်ဟာဒီကောင်းတော်လေးသုံးလေးရဆိုထထိုင်မဲ့ကောင်းပါဟုတ်ထားတယ် ဟင်အာဘသူတော့ပြင်မစားခြင်းမတောက်ခြင်းနဲ့တချောင်ချောင်ဖြစ်နေတယ်နှလုံးလေးနှိပ်ကြည့်ဟင်းဒီကောင်ကြဘူးဟုတ်မကြဘူးပဲကြာတော့ကြော်တင်ယောက်ျားဆုံးဖြစ်သွားတယ်သုံးတတ်တယ်ဒီကောင်ဟင်ဟုတ်ကလားဗျာသူများမသိတာကြီးသွားပြောခင်ဗျားတို့သုံးဖြစ်မနော်ဘာမှမပြောကြဘူးဟာကြော်တင်ဘာသာဒီကောင်ဆုံးတတ်တယ်ဖြစ်ကုန်ရောဟုတ်ကလားဗျာဟင်သူများမသိတာကြီးခင်ဗျားတို့သွားပြောတာဟုတ် သွားများမကြွားချင်တော့ဟင်အဲဆုံးဖြစ်ရောရတို့ရှိဘာမှမသိပဲနဲ့သူဒါနဲ့ပြီးနေတယ်အဲ့တော့ဥရွှေလို့ဒီဒုတိယပြီးသွားပြန်ရောသွားတော့ဥရွှေလို့ဥရွှေလို့တဲ့ခမန်းပြောတဲ့အတိုင်းဝင်ဝင်နဲ့မှတ်တယ်ထွက်ထွက်တဲ့အတိုင်းမှတ်တယ်ကျုပ်ခန္ဓာဖြစ်ရင်ဘာမှသိဘူးပြဒီလိုပြောတာဥရွှေလို့ကဒုတိယပြီးတလုံးနဲ့ပြောလိုက်ပါတယ်ဝင်တိတိပြီးဘောกว่าထွက်ပြီးပြီးပြီးဘောกว่าဒါပဲထင်တယ်ဟုတ်ကလားဟင် သင်္ဝတို့ဖြစ်တာလေးဒလသသိဉာဏ်မှာပြောတာမဟုတ်လားဒါတံပသာနော်ဟုတ်ကလားအဲ့တော့ဆရာများတို့ကဒီနေရာမှာတို့ဟိုပညာဘူးဥဆောင်တဲ့ဆရာများတို့ဖြစ်ခဲ့ရင်ယောဂီဒီနေရာအတိလေးတာကတ်ထားလိုက်တော့အဲ့တော့အတိကတ်တော့ဟောဒီဝရိယနဲ့တတိမပါတော့ဘူးတလားမပါဘဲနဲ့ဟောကတ်လို့ရသလားညဘူးသူတို့သုံးကိုအတူတူပဲဟုတ်ကလားအဲ့တော့တို့ဥပမာပေးကြပါစို့ ဟိုထင်းဖြစ်စေတစ်ပင်ဖြစ်စေခုတ်တဲ့ခါဓာမရှိဘူးလားရှိပါဗျာဟင်ဓာကဓာယူတဲ့ခုတ်လို့ရသလားတရိုးမပါဘဲနဲ့ကောဟင်ဓာနဲ့တရိုးရှိတယ်လက်မကူရင်ကောမရပါဘူးလက်ရောဓာရောတရိုးရော သုံးခုလုံးပေါင်းမှအဲ့ဒီတစ်ပင်ခုတ်လားဟင်ခုတ်မှာကတော့ဓာပဲလေဟုတ်ကလားခုတ်မှာကတော့ဓာပဲသို့တော့ခုတ်မဲ့ဓာကိုတရိုးကမှနောက်ကထိမ့်မပေးလို့ရှိရင်ဟုတ်ကလား ဟေ့ခုတ်လို့တဲ့နေရာတဲ့တယ်ကြနိုင်မှာမလားအဲ့တော့ခုတ်လို့တဲ့နေရာတဲ့တယ်ကြမှာတော့တရိုးပါရသလိုဒီပိဆိုတဲ့စိတ်ကလေးရဲ့နောက်မှာလဲစိတ်ရဲ့မိယာဖြစ်တဲ့စိတ်တတိတတိကမျက်ပါနေရတရိုးပဲဟုတ်ကလားဗျဒီတရိုးကလည်းရှိပေမဲ့ဟိုလက်မန်းလက်ခဆိုတဲ့ဝရိယလူသေးထင်တယ်ဟဲ့ဟုတ်ကလားဝရိယအားလေဟုတ်ကလားဒီတို့ရှိနေတဲ့ဟိုခုခံအားပြောမှာပေါ်ပြဒီတိပင်လေးပေါ့ ဟုတ်ကလားတို့လည်းပြောရင်တော့အသားပေါ်ပြားဟင်ဒီတစ်ပင်လေးရှိတယ်တစ်ပင်ရဲ့အားကိုကြည့်ပြီးတော့ဒီဟိုဓာအားကိုပို့ပေးရတာပေါ့ဗျလားမှန်ပါဗျာဟင်တစ်ပင်သိရင်ဓာအားပေးရမှာပေါ့အဲ့တော့ဒီလက်ကဟောနည်းနည်းအားလျှော့ပေးရမှာပေါ့ဟုတ်ကလားတစ်ပင်နည်းနည်းကြီးမိတိုင်းတော့ဟင်လက်ကဟောဟင်အခုအားသရမှာပေါ့ဒါမှကိုတစ်ပင်ပြမှာပေါ့ဟုတ်ကလားတစ်ပင်ကြီးကကြီးတဲ့ကြီးရင်ဟောဟုတ်ကလားအေးအဲ့ဒါသရတာအဲ့တော့တို့ တော်ဓာရဲ့တရိုးရဲ့လက်ရဲ့ကဲ့သို့ဟုတ်ကလားဗျအတိရဲ့တတိရဲ့ဝရိယရဲ့တော့တတွဲတယ်ကိစ္စကတော့ပြင်ဟိုထင်းပြဖို့ပဲတယ်နဲ့ဟဲ့တစ်ပင်ပြဖို့ကိစ္စတစ်ခုတည်းပါဟုတ်ကလားတာဝန်ယူရတော့ဒီသုံးခုလုံးတွဲယူရတာမောအာတာပိတာမကာနောတတိမာလို့ဖရာရှင်ကိုအကျေကြတော့၃ချက်ရှင်ဖော်ထားတယ်ဟုတ်ကလားဟင်အာတာပိတော့ကြောင့်ရပိုင်အားလေးပြောတာလေ သူ့အပြင်ကနေပြီးအပြင်ဝရိယဖြစ်တဲ့ဟိုဘယ်နေရာထိုင်မဟိဘယ်ဘုံဘယ်နေရာရောက်အောင်သွားမဟိဒီဝရိယမျိုးပြောတာမဟုတ်ဘူးလေဘယ်နေချိန်ထိုင်မဲဟုတ်ခလားအင်းဘယ်ချိန်တွင်ငါမထားဘူးဒါကအပြင်ဝရိယတွေပါအတွင်းဝရိယကရှုွက်နေမှသိလွတ်ထွက်မသွားအောင်တွန်းအားပေးနေတာဟင်အဲ့ဒါကိုကြောက်ညဆိုင်အားလို့သုံးနေတာဟုတ်ကလားဗျာသုံးချက်တစ်ချက်နဲ့ပြည့်စုံဘူးထင်တယ်ဟဲ့ဟင်ကြောင်ညာဆိုင်အားလေးလည်းကောင်းမှပုတ်ကလားဗျာ ဟင်းပြီးတော့ခုနကရှုမှအားကလည်းကောင်းမှဟုတ်ကလားတီအားလေးကလည်းရှုမှပေးသလောက်ကိုတီအားလေးဘယ်လိုဘယ်လိုဆိုတော့ခွဲကြံသိပ်ဖြာတီလေးကလည်းပါမဟုတ်ကလားသုံးခုသုံးမှပြီးနေတယ်ဗျာအဲ့တော့ဒီနေရာဝရိယတိုးလိုက်ဆိုလေဒီသုံးချက်ပဲတင်တယ်ဟဲ့ဟင်အင်းတို့အတီလေးကတ်ထားလိုက်ဆိုတော့ဒီသုံးချက်ပဲတင်တယ်ဟဲ့ဟုတ်ကလားသိုးတိုင်အာသုံးလိုက်တော့ဆိုတော့ဟောဒီသုံးချက်ပဲဒီသုံးချက်ပဲဟင် ဒီသုံးချက်ပဲသူတို့သားသားပြောကြတာပါတော်တနေရာရောက်တစ်ဆရာတစ်မျိုးပြောပါလိမ့်မယ်ဟင်ဘယ်လောက်ပြောပြောဒီသုံးချက်တစ်ခုခုနဲ့ပြောရမှာပဲတင်လေအဲဒါလေးနဲ့တို့သွားတာမှာဟုတ်ကလားသူကသုံးခုပေါင်းမှကိစ္စတစ်ခုကပြီးမှာမို့ဟုတ်ကလားဗျာသုံးချက်ဆုံးပေါင်းရမယ်ပေါင်းတော့အမြင်ပန်းမြင်တာကိုဟင်ဟုတ်ကလားဟိအမြင်ထက်တော်လာပြီထက်လာတဲ့ဟာတန်မို့လိုလာပြီဟုတ်ကလားဗျာ အဲ့တော့သုံးချက်ဆုံးလောက်ရတယ်ဟုတ်ကလားဟင်အဲ့တော့ဘယ်ဟာလေးပေါ်လာလားကိုယ်ပေါ်ကာယပေါ်မှာထင်ရှားပေါ်လာလေပေါ်လာတဲ့ထင်ရှားတာလေးဒီသုံးချက်နဲ့ထင်တယ်ဟင်မှားရမလားဟင်ငါတတိကမှတ်ပေးဟုတ်ကလားအဲဝရိယကအဲ့ဒီတတိလေးရှုွက်ထဲကိုဟိုစိုက်တဲ့စိုက်ကြသွားဟုတ်ကလားအနိကဆုံးသူ့အတိလေးဟိုကပ်ပြီးတာအောင်တယ် အဲအပီလေးအနိကဆုံးကပ်ပြီးသားအောင်တတိကလည်းတိုးပေးရမှာထိုးပေးရမှာအဲ့တော့ဝရိယလည်းသူတို့တွန်းအပေးရမှာပဲထင်တယ်အဲ့ခါကျမှအပီလေးအနိကပြီးပြီးမှာပေါ့အဲအနိကပြီးပြီးမှာလည်းတို့ခွဲချမ်းပြီးပြီးမှာထင်တယ်ဟိအဝေးပြီးကတော့လုံးပြီးနဲ့သွားမယ်ဟုတ်ကလားအဲ့တော့ခွဲချမ်းပြီးပြီးရင်အနိကပြီးပြီးဖို့ရာအတွက်ဒီနေရာမှာသုံးခုလုံးကိုဟောသွားရမှာဗျာဟုတ်ကလားဗျာဟင်သုံးချက်သုံးများဒါမှမဟုတ်အာတာပီတာမပါနောတတိမာ ဟုတ်ကလားဗျဟင်ကြောင်းညာဆိုင်အားပေးရလိမ့်မယ်တို့ဟာတွေဟုတ်ကလားဗျတို့ဒီနေရာမှာဟိုပေးထားတဲ့ဥပမာကြီးသေးတယ်ကျမကြီးနဲ့ဥပမာပေးတာဟင်တို့ကျမကြီးတွေဟိုဥတာဟောတွေ့ဘူးလားဟင်အဲ့ဒီဥတော့ဒီဥကိုသူဘယ်လောက်ကြာကြာဘယ်နည်းကြာလောက်ဥဟုတ်ကလားဟင်ဥဆုံးဥဆုံးမဆုံးဘယ်နည်းဥကတဲ့ဟင် အဖိုးက15ရက်ဒီက21ရက်ဟာသူသူကျမကိုကျမသူဟမ်သူဟာပဲဘာကျမလဲဘာကျမဖြစ်နေကြတာတော့ခင်ဗျားတို့ဟာဟင်ဟင်15ရက်15ရက်ထားဟင်သို့တော့ကျမကြီးကတော့ဟိုကျမကြီးမိမသိမှာပါလေသူ့အိုရှိသေးတယ်မရှိသေးဘူးသူမသိမှာပါပဲဟုတ်ဗျာဟင်အဲ့လောက်အိုရတယ်သူ့သားကတော့ဟိုတည်င်းပတ်ဟင်နှစ်ပတ်လို့ဆိုမှာပေါ့15ရက်ပဲတင်တယ်ဟိ သတင်းနှစ်ပတ်ဆိုတော့လေ15ရက်15ရက်အဲဟို15ရက်ပြည့်မပြည့်လဲဝကျင်းနဲ့ကြည့်လို့ရှိရင်15လုံးနဲ့ပို့ပါဘူးဟဲ့အများသောအားဖြင့်10လုံးလောက်များတာဟုတ်ကလားဟင်10လုံးလောက်များပါတယ်နောက်ထပ်ဟိုဟို10လုံးလောက်ပြည့်ပြီးဟိုဘက်ကိုမလိုက်တော့ဘူးဆို15ရက်လောက်ကြာရင်သူသူဥမှုကိစ္စပြည့်ပြီထင်တယ်အဲ့တော့ကျမကြီးရဲ့ဥချိန်ကြီးတတ်မှတ်လိုက်ရင်ဘယ်နည်းရတော့15ရက်ဗျာကျမကြီးက ဟင်ဘယ်လောက်တော့15ရက်ဗျာကျမကြီးအဲ့ဒါဆိုဥသုံးမလားမသုံးလားသုံးပြီတဲ့ဗျာကျမကြီးကျမကြီးကဘယ်နဲ့15ရက်ဆိုဟုတ်ကလားဟိအတို့ဟာတွေဥလိုက်ကြတာသုံးတော့ပါဘယ်နေ့ရတော့ဟောရက်ကလိုနေပြီဟာဟောရက်ကမလိုပါဘူးဗျာဥခမဥဘက်ကလိုတာနေမှာပါဟင် ဘယ်နှစ်ရက်ရှိဘတုံးခမဟေ့လူသေးတာပေါ့15ရက်မှဒီဒီပဲ24ရက်ဆိုတော့ဟင်24ရက်ပြီးမှ15ရက်မဟုတ်ဘူးလားဟင်ဟာအဲ့ဒါမှခမဥမာလားခမဘယ်တော့ပေါက်မှာတော့60မှာဥဆိုရင်ဟောလုံးကြော်မယ်ခမဟောဗျာဥချိန်ကဟိုရဲ60တဲ့ဒါရင်ပေါက်ချိန်ကဘယ်နည်းရတော့ဥပြန်မှာပေါ့ခမလုံးကြော်မယ်ခမဟင် လုတ်ကြောင်မယ်ခင်ဗျမဟုတ်ကဟုတ်ကဟင်အဲ့တော့15ရဲ့ဥချိန်ဟုတ်ကလားဥချိန်ပြီးရင်ဝှချိန်ပါရှိတယ်တဲ့ဟဲ့ဟုတ်ကလားဝှချိန်ကြတော့ဘလောက်ဝတ်3ဘတ်3ဘတ်21ရဲ့ဟုတ်ကလားဟင်21ရဲ့အဲ့ဒါဝှချိန်ဘာဥကနေပေါ်အောင်ပါဘူးဟုတ်ကလားကြက်ကဥယုံနဲ့ပြီးပါပြီးသေးဘူးကြက်ဥဟာကြက်ကောင်မဟုတ်သေးဘူးလေ ကြောက်ဘူးကနေကြက်ခုံဖြစ်အောင်လုပ်အောင်ပါဘူးဟုတ်ကလားယောဂီတို့မှလည်းဒီမှာတမာရီလေးလေဟိုကြည့်လိုက်လို့ဘယ်လိုဘယ်လိုနဲ့ပေါ်နေပြီဥလေးတော့ကြည့်ဟုတ်ကလားဟုတ်ကလားဗျာအဲဒီထဲကနေပြီးတော့ဖြိတာဘယ်လိုတိတာဘယ်လိုဆိုပွင့်အောင်မပေါ့အောင်ပါခင်ဗျားတို့ပေါ့အောင်မယ်ဥယုံနဲ့မိနိုင်ဘူးဟုတ်ကလားကျုပ်အာ လုံးကရောများခမညာဘုမမဝရသူတွေဘယ်လိုလုပ်ပြက်ကြတာတော့များဟောဗျာဟင်ဟောဗျာဟိုဘက်ကလည်းဥပြက်တယ်ဟင်ဒီဘက်ကလည်းဘာတော့တည်မတုံသေးလို့တယ်ဘာဖြစ်လို့တည်မတုံဆိုရဲ60ပေးထားလို့တယ်ကာ60လုံးဥမာတယ်အဟွာခမညာပြက်ကြပြီအဘယ်လိုဟာတော့များဟင်ဟင်အော်ရခမခမဦးကြီးပြက်တယ်မပြက်ဘူးဘယ်လိုလုပ်သိတော့ခမက ဟင်ဟင်ဟင်အဲ့တော့တို့ဒီတမာရီနမိတ်တွေ့တယ်ဆိုလို့ရှိရင်ဒါဥပဲပြောရမှာပဲလေသူ့မှာအလုံးပဲထင်တယ်ဟဲ့ဟင်အော်ထိတာကဘယ်လိုသိတာကဘယ်လိုသိသလားသိဘူးဒီမှာဟိုတို့ဟိုအဝါလေးဆိုအဝါလေးပဲထင်တယ်အဖေကဘာလို့အသိလေးဆိုအသိလေးပဲဟုတ်ကလားဗျအလုံးလေးဆိုအလုံးလေးပဲချောင်းလေးဆိုချောင်းလေးပဲဟုတ်ကလားဗျအဲဒါလေးပဲရှိနေတယ်ခင်ဗျလုံးနေတယ်ဥပဲဟုတ်ကလားဟင် ဟင်ပေါက်သေးဘူးဝင်သေးဘူးအဲ့တော့ဒီဥဒါထက်တာပြောတာထင်တယ်ဟဲ့ထက်ပြီးနာမှာမဟုတ်လားဟုတ်ကလားအဲ့တော့စိတ်သာအာဃသုဆိုင်အာသုံးဖို့ဆိုတာခုနကတို့ဟင်ကျမ္မာကြီးဝကျင်ကိုတခဲတို့ပွဲဟုတ်ကလားကျမ္မာကြီးဝကျင်ကိုတော့သူကအလုပ်သုံးမျိုးလုပ်တယ်ဟုတ်ကလားအင်းဒီကျမ္မာကြီးသူ့ဟိုဥဆုံးပြီးဝတ်တော်မယ်ဆိုလို့ရှိရင် ဒီဥလေးဒီပတိရစ်အောင်အပူငွေလည်းပေးရပါတယ်အပူငွေမပေးရင်ဒီဥတွေဘယ်လိုလုပ်ပြီးတော့ပေါက်နေမှာလဲဟုတ်ကလားအဲ့တော့ဒီတို့ဒီကျမကြီးဟာသူ့ရှိနေတဲ့ဥလေးတွေဆယ်လုံးပြင်ဆယ်လုံးပေါ့ဗျာ15လုံးပြင်15လုံးပေါ့ဒါလေးဒီတို့အแทမှာရှိနေတဲ့တတိရလာအောင်အပူလည်းပေးရပါတယ် ဟုတ်ကလားအဲအပူပေးလိုက်လို့ရှိရင်အထဲမှာရှိတဲ့ကြက်တိကောင်လေးဟာဟင်ကြက်ကလေးဟိုကြက်တိကောင်လေးတော့ဖြစ်လာလိမ့်မယ်ထင်တယ်ကဖြစ်လာမယ်အဲ့တော့ဒီရှိနေတဲ့ကြက်တိကောင်လေးဟုတ်ကလားအပြင်လောကကိုလှမ်းကြည့်ရင်ထွက်ချင်သိပါရှိရမှာဟင်ဟိုသူဥက္ကုံကလည်းလှမ်းကြည့်လိုက်ရင်အပြင်လောကရဲ့အရင်းရောင်မရှိနိုင်ဘူးအဲ့ဒါလေးကိုသူ့ရှိနေတဲ့ဥထဲကရှိတဲ့ကြက်ကောင်လေးအပြင်ကိုထွက်ချင်သိရှိအောင် ဥက္ကုံကိုလည်းပါအောင်ပုတ်ပင်နေရတယ်ကျမကြီးရလေဟင်အဘူပြီးတာကတို့ကိုတရေရင်အောင်တယ်လေအဲတရေရင်လာတဲ့ကြက်ကလေးဟုတ်ကလားလားအပြင်လောကကိုထွက်လူတဲ့စိတ်ဟုတ်ကလားဟန္ဒဝရိယအကောင်အောင်ပါလို့ရမလို့ဟောဥက္ကုံလေးပါနေအောင်ပြင်ကပုတ်ပေးရတယ်သူရင်အုပ်ကလေးနဲ့ဟုတ်ကလားဗျမှန်ပါဗျာဒါနဲ့ပြီးသလားဆိုတော့ပြီးသေးဘူးဟုတ်ကလား ရှင်းလေအဲ့ဒီအတွင်းကတတိကောင်လေးဟုတ်ကလားသူဒီကြက်မျိုးပါလို့သိအောင် အပြင်ကနေ ပြီးတော့ကြက်တန်လေးပေးနေရပါတယ်တကုတ်ကုတ်နဲ့ထင်တယ်ဟိမှန်ပါဘူးနင်းပသားငင်ကအဲ့ကြမှာလို့ငင်မှုအပြင်ကနေတကုတ်ကုတ်နဲ့ဟုတ်ကလားဟိုသူ့ဟိုဟိုဆိုကြပါဆိုဗျာအထဲထဲရှိတဲ့ကြက်တတိကောင်လေးကတကောင်ကျွက်အဲတကောင်ကျွက်ကလေးတွေထင်တယ်အင်းတကောင်ချက်တကောင်ချက်တကောင်ကျွက်မဟုတ်ဘူး ဟုတ်ကဲ့တကောင်ချက်ထင်တယ်ဟိအဲ့တော့ तू အားငယ်ချင်တယ်အားငယ်မှာအဲ့တော့ပြင်ကနေตาလေးအားမငယ်နဲ့လို့ပြောတာလည်းဘာကောင်းပါဟုတ်ကလားဟင်ပြီးတော့သူ့ရဲ့ကြက်အမျိုးမှန်းသိအောင်ဟိုကြက်ရဲ့ဘာသာဘာဝနဲ့ဟောဟင်နားလည်းအောင်လှမ်းပြီးတော့ပြောတာဟောဖြောင်းဖြစ်နေလားအဲ့ဒါလည်းပြောရတယ်ကြက်မကြီးကအဲ့ဒီသုံးခုအလုပ်လုပ်ပါဘိုးကျုံးဘတာတောင်းသုံးခုနဲ့ဟုတ်တယ်ဟင်တကူတဲ့တောင်းတကူတဲ့ယူတာနှစ်ခုယူလားသုံးခုယူတာသုံးခုလုံးယူ ကျမကြီးလေအဲ့လိုယူတာအဲ့တော့တို့ဒီအပူအားကနည်းနေရင်ဟောဒီကြက်ကလေးကတရီရင်မှာမလားရင်ပါဗျာဟင်ဥထားတဲ့ဟာလေးတရီမရင်ဘူးခဏဟင်အဲ့တော့အပူအားလိုအပ်တယ်သူဟုတ်ကလားဗျာဟေးအပူအားလည်းလိုအပ်တာပဲဟုတ်ကလားအဲ့တော့သူ့မှာတခါတလေတို့သုံးပါလာရင် အဲ့တော့နှစ်ပတ်လောက်ကြာလို့မှမတေးကြရင်အဲ့ဒီကျမကြီးအစာတောင်ဆင်းမကောက်တော့အပူပေးတဲ့နေရာလေဆင်းကောက်ပေးလားကောက်တော့ဘူးတင်းလည်းလည်းဆင်းကောက်နှင်းလည်းလည်းဆင်းမကောက်ဘုန်းတော်အပူအားနေလို့ရှိရင်သူ့ဟာတရေကောင်းမရမှာသို့လို့ဟုတ်ကလားဟင်ဆင်းလောင်ကောက်ဘူးဟင်ဘာဖြစ်လို့ကျမကြီးဒီလောက်ထိကြိုးစားရတယ်လဲဆိုတော့ အဲသုံးပတ်ပြေလို့ဝတ်လို့မှပေါက်မလာရင်အဲ့ဒီကျက်ဥပါတော့ဆောင်းကြောင်းဟင်အပါမလားဟင်ဟုတ်ကလားဥမာအကောင်ဖြစ်သွားမှသူဥရကျွန်းနာမှာပေါ့သူ့မှာတောင်းနှစ်ခုယူရတာနှစ်ဖက်တင်တယ်ဟဲ့ဟင်အဲပထမဥဥပြီးမှခုနပြောတဲ့အဲအကောင်ပေါက်အောင်လုပ်ရဟုတ်ကလားဟင်အဲ့တော့တို့ဒီ ဟိုသုံးဖက်ပြည့်လို့မှပေါက်ချိန်တန်လို့မပေါက်လို့ရှိရင်ကျုပ်ကျင်သွားမှာဆိုလို့တို့မို့အဆန်ကြောင့်အဆန်ကဖြစ်ပေါ်မှာဆိုလို့ဟုတ်ကလားဗျဒါမို့ကြက်မကြီးဟာဟင်အရေးကြီးလာပြီဆိုလို့ရှိရင်ဟင်ဟိုကျင်းကထတော်ဘူးတယ်လေထသေးလားဟင်တရဲ့ဗျအသာဆင်းကောက်သေးလားနှစ်ရဲ့ဗျအသာဆင်းကောက်သေးလားကောက်ဘူးဟင် အဲ့လောက်ထိသူဝကျင်းကိုလောက်ရတယ်ဟုတ်ကလားတခါသူ့အခွန်လေးပေါအောင်လုပ်ထားကြတော့လေတခါတည်းဟိုတလုံးတည်းကိုအဲဒီဘက်ကလည်းသူ့အခွန်လေးပေါအောင်လုပ်ရတယ်ထင်တယ်အဲဒီဘက်ပြီးတော့ဟိုဘက်ထင်တယ်ပတ်ချလက်ပို့ရတယ်ထင်တယ်ဘယ်ဘက်ကသူ့သားလေးဘယ်ဘက်ခေါင်းတဲ့အနေနဲ့ခေါင်းနဲ့နေတဲ့ဘက်ကမြင်တော့အောင်လေဟင်ပေါအောင်ပို့ပေးရတယ်တစ်ဖက်တည်းပို့ပေးလို့ဟိုသူ့သားကဘယ်နှမှမရှိဘူးဖင်ဘက်ကပို့ပေးလို့သိမှာလား ဖေမက်ကပို့ပေးလို့မြင်မမှမြင်မယ်နဲ့အဲ့တော့တခါတည်းသူတူလုံးဟာကိုပါနေအောင်တယ်ဟဲ့ဒါလေးပါတော့အပေါ်ဆုံးဥပါလို့ညာနဲ့ဥရိယာမပါရင်ကိုရမယ်မလားဟဲ့အဲ့တော့အောက်ကဥလေးလေးတခါခြေတော်ကလေးနဲ့ရက်ရက်ရက်ရက်ပြီးထင်တယ်ဟဲ့ဟင်အပေါ်တင်းတင်းတင်းတင်းပြီးပို့ရရှာတကူဟုတ်ကလားလားအဲ့လောက်လည်းမနာမနေသူပို့ပေးရတယ်ဟုတ်ကလားအေးဘာဖြစ်လို့တော့ အချိန်ကြလို့သူ့ကြက်ကလေးတွေသတင်းပတ်သိပါရဲ့နဲ့မှမပေါက်ရင်အဆန်းကြောက်အဆန်းကဖြစ်ပေါ်မှာဆိုလို့ဟုတ်ကလားအဲ့လောက်ထိသူကြိုးစားရတယ်ကျမကြီးလေဟင်ဟိုကျမကြီးကျမကြီးဟုတ်ကလားဗျဟင်အဲ့လောက်ကြိုးစားရတယ်တခါတည်းတို့၃ရက်၄ရက်နေလို့အသာဖင်းကောက်ခြေတော်ကလေးထောနဲ့ထောနဲ့နဲ့လေးမလျှောက်ချဘူးထင်တယ် ဟင်ဘယ်ဘယ်လိုလျှောက်တာတော့များလောကရောမခင်များတခါတည်းနဲ့ထော်နဲ့ထော်နဲ့နဲ့ရင်းဆင်းလိုက်ရင်လေဟင်တခါတည်းကြက်ရှင်ကကြည်နေတယ်ဟင်ကျမယတနာလို့လားအင်းကျက်သူကျက်ကောင်းလေးတွေရောင်းစားဘူးလားတော့မသိဘူးပေါ့လေကျမယာကြည်နေဟမ်တို့တို့အိမ်ကကျမကြီးအင်းဟိုဝချင်းကမခင်မှုဟဲ့ဟိုတွားများကန်ရိုးရှင်အကန်ခံလားဟိ အောက်နာကိုဆင်းစေခြင်းလို့များသွားပြီးတော့သူ့လက်ကလေးထိုးလိုက်ရင်ဘယ်អော်လိုက်သေးတယ်ဘယ်လိုអော်လိုက်တော့စိတ်ကိုစိတ်တယ်ဘာဖြစ်လို့တော့သူ့ကိုကျင်ပြတ်သွားမှာဆိုလို့ဟုတ်ကလားတိုင်ရှင်ကလာပြီးလက်ကလေးနဲ့အဲသူ့ကိုအောက်ကိုဆင်းစေခြင်းလို့လှုပ်ထားတော့မဆင်းဘူးဟိုကျင်အဲ့လောက်ထိဟုတ်ပြရတယ်ဟုတ်ကလားဗျာ ဘာဖြစ်လို့တော့ဒီလောက်ထိကြိုးသူကြိုးစားနေတာဟိုတို့သတင်းပတ်စုံလုံးမှမပေါက်ရင်ဘာဖြစ်မတော့ကျင်မာသို့လို့ဟုတ်ကလားဗျကျင်မာသို့လို့ဆန်ကြောင်ဆန်ကပ်ဖြစ်မာသို့လို့အဲ့လောက်ထိလောက်ပါဟုတ်ကလားဗျကျင်မာကြီးကျင်မာကြီးဟင်းဟုတ်ကလားဗျဟင်အဲ့ဒါဖျားပေးတဲ့ဥပမာဟုတ်ကဲ့ယောဂီတို့မှာလည်းခုနပြောတဲ့အာတာပီဆိုတဲ့အပူပီမှု ဘလောက်လိုတယ်တတိရင်းဖို့ရအတွက်အာတာပီအပူကလွန်များနေသလားဟင်ဟင်လွန်နေမလားလို့အာတာပီဘူးကလေဘယ်လိုအဘန်လို့လိုမှာတော့ခင်ဗျားတို့ဘာကူဟင်တို့ဟိုဟာဟို15ရက်ဥတာဒီဟာဥထားတာနဲတာမှလို့24ရက်ကြီးတော့ဟင်ဟင် ဟုတ်ဗျာပြီးတော့လဲဟိုဟိုကျင်းဝေါ်ထားကိုတို့ဆက်ချင်နိုင်ထင်တယ်ဟိဟင်သူတို့ဟိုနားချိန်လို့ခေါ်တဲ့ဟိုအိယာဝင်တာတောင်းဟောမဲဝိရကြီးဝင်တာဗျာတို့ဟာဟင်ဟင်အဟုတ်ဖြက်လားအရေးကြီးရောဆန်းဆောင်ဆန်းကပြတ်ပေါ်မှာဆိုတော့ဝိရကြီးဝင်တာဗျာဟုတ်လားဟင်ဝိရကြီးလား အလုတ်တော့ဘူးဗျာခဗျာတို့ဟင်ဟင်ဟင်ဟာမေးလို့ရတော့ပါဘူးလားဩဗျာဟင်အဲ့တော့အာတာပီဆိုတဲ့အကြောင်းညဆိုင်အားကလည်းအဲ့လောက်ထိအရေးကြီးအပူပေးမှုလေဟင်အဲ့အကြောင်းညဆိုင်အားမရှိဘဲနဲ့ဘာမှရနိုင်ဘူးဟုတ်ကလားဗျာတင်ညာလေးပွင့်လာအောင်ဟုတ်ကလားဗျို့ပြီးတော့ပါနေအောင်အောင်ပို့တလို့ ဟုတ်ခလားဒီမှာလဲတတိလေးကဘယ်ပြားညာပြားတယ်လို့ဝင်ပြီးထွက်มาတယ်ထွက်ပြီးဝင်มาတယ်အဲ့ဒီလဲဝင်တိုင်းဟောမှတ်ချက်ကလေးပြီးတဲ့တယ်ထွက်တိုင်းဟောဝင်တိုင်းဟောအဲ့တော့တို့တဏှာကြီးကိုတို့ပြောနေကြအတိုင်းဆိုပါလားမိနစ်6ပဲတင်တယ်မိနစ်6ပဲဟိုစက္ကန့်3600အောင်နေပါဟိဝင်လေတစ်ချက်ကို4စက္ကန့်နှုံးနေပဲအကြံသာတွက်လိုက်လို့ရှိရင်900တင်တယ်ဟိဟုတ်ကလား အဲ့တော့900ဘယ်ပြန်ညာပြန်ပုတ်ထားခွဲဟုတ်ကလား900ဘယ်ပြန်ညာပြန်ဆိုတော့တနေ့9ကြိမ်ပဲတွက်ပါအောင်တော့ဟိုဈဉ္ညာသွားရင်းနဲ့မှတ်တာကိုစိတ်နဲ့မထိကြပါနဲ့လို့ဟုတ်ကလားထိုင်ရင်းနဲ့ဝင်လေထွက်လေမှတ်တာကိုဟင်6300ထင်တယ်6300ကို24နဲ့နာမြှောက်လိုက်ရင်တော်တော်ပါတော့ဘူးဟင်ပါပြီမဟုတ်လားပို့ထားတာကိုဟင်ပါရင် ဟောဘာတော့ညာပါလားခုံမနာပါလားဟင်အာတင်ပါပါရတယ်ခင်ဗျာဘယ်လိုဟာတော့များဟင်မချမအားကလည်းအဲ့လောက်ထိပုတ်ပင်နေရဟုတ်ကလားဘာလို့သူပရမဝင်ပရမသိခင်ဝင်ပညာနဲ့ကင်ပေါ်ရတာဟင်ထွက်ပရမသိခင်တော့ထွက်ပညာနဲ့ကင်ပြီဟုတ်ကလားမှန်ပါဟင်ဟိုနာရာလေးရဲ့ဟိုဒါလီပါ တို့ဖောက်ပြမှုကြောင့်ဖြစ်နေတဲ့ဟာလေးပရမတ်ကိုသိခြင်းရင်နာရလို့အစွဲသိသိတယ်တိုင်းနာရလို့မှတ်နေတာတံပါနေအောင်ပရမတ်ကိုမြင်သိခြင်းလို့ဟုတ်ကဲ့တို့မို့အခွန်အဥကွန်ထူးနေတဲ့ပညာကိုပါအောင်လုပ်ပြနေတာတင်လေဟုတ်ကလားတို့မို့အမားသည်လို့ခေါ်တဲ့တို့အာရုံတင်မာတို့ဘောင်းတို့ဟိုလေးတို့နှာဝါတို့ဆိုတာဒါအဝိဇ္ဇာတိတိတင်လေအဲ့ဒီအဝိဇ္ဇာတိတိပတ်ထွက်သွားအောင် တတိယပုတ်ပင်နေတယ်ဟုတ်ကလားဗျာအဲ့တော့ဒီနောက်ပုတ်ပါရနဲ့မှမပါသေးဘူးဆိုရင်တော့ရင်အုံညောင်းလာဖြစ်အောင်ဟုတ်ဟင်ဟင်ဘုရားနေတာမလို့24ရက်ဟုတ်ကလားဒီချိန်ဟိုတနေ့လေး6300နှုံးနဲ့ဟင်ဒီလောက်ဆိုပါလောက်ပြီထင်ဟင်ဒီလောက်ကိုပုတ်ပါရနဲ့မှမပါဘူးဆိုရင်တော့ဘယ်လိုဖြစ်အယုံအုံညောင်းလို့ယုံညောင်း ဟုတ်ကလားဗျဟင်ပြီးတော့တို့ကြက်တောင်လည်းပေးရသေးတယ်ဟဲ့ဟင်ဟင်ကြက်တောင်လေးတွေပေးရသေးတယ်ရကိုကိုကိုကိုကိုကိုဟုတ်ကလားဒီမှာလဲဝင်ဘယ်လိုလေးထွက်ဘယ်လိုလေးနဲ့ကြက်တောင်ကိုပေးသေးလားခတ်ကြည်ကြလားခတ်တူးတူးလားကြက်တောင်ကအတွင်းကကြက်ကြားဟာမင်းမင်းမင်းဘယ်လိုမင်းမဟုတ်ကဟုတ်ကကွာအဲတော့တခုမတက်တခုတက်အောင်ပြောတာတဲ့သူပါတကွာဘယ်ဟာဟင် ဟင်ဟင်ဟင်ဟိုဥက္ကုဏေဟိုတော့တာတာလေးကကြားရလားမင်းမင်းអော်တာမို့ဟင်အာမင်းအလုံးလေးနဲ့ခိုးလေးကြားသွားတာရှိတာကိုဟင်ဟင်ဟင်တို့ပြောတာကဒီအထဲထဲမှာရှိနေတဲ့ဟိုအဝိဇ္ဇာဥက္ကုနဲ့ဟင်ပတ်ဖွဲ့ထားတဲ့ညာလေးထင်တယ်ဟဲ့အဲ့ဒီတဲကသူမထွက်နိုင်ကြဘူးအဲ့ဒါလေးကိုဝင်တယ်လို့ဟိုဝင်တယ်လို့ဟိုမှတ်လိုက်ခလားဟဲ့မှတ်တော့ ဘယ်လိုလေးညာလိုလေးဆိုတာအတိလေးပါဘူးလားဟင်တို့တာနာနမိတ်ကလေးပေါ်တယ်ဆိုရင်လည်းအပေါ်တက်သွားတယ်အောက်ဆင်းသွားတယ်ဘယ်လိုလေးကိုမပါဘူးလားအဲ့ဒါကြက်တံပေးနေမှာမလားအဲ့ဒီကြက်တံပေးကတို့ဒီဟာပိုးပြီးတဲတဲကွယ်ကွယ်ထင်ရှားတဲ့ထင်ရှားရင်တော့အတန်ကျေတယ်ဟင်တခါလာလဲဒါပဲတခါလာလဲဒါပဲဆိုရင်တော့တတ်မှာမယ်ဟင်ဟုတ်ကလားဗျအဲနောက်ဟိုဒီတဲ့ဒီများ ဟိုနည်းနည်းပူပြီးတော့ကြာသွားတယ်ဆိုရင်တော့ဒါအတန်တိုးကိုသွားပြီကျက်နာမကြီးអော်တာပဲဒါဟုတ်ကလားဗျဟင်ဟင်အဲတို့သာလို့ကတော့ဘူတန်ဘူတတော့ပတ္တိမဟုတ်လားကွဘူတန်ထင်ရှားစွာဖြစ်ပေါ်လာတာကိုဘူတတော်ထင်ရှားတဲ့ထင်ရှားအောင်ပတ္တိရှုပါမှတ်ပါတမုလားဟိဟုတ်ကလားဗျအဲ့တော့အဲ့လိုကိုဟိုတသတဲ့တသတို့တို့မဟုတ်တထိုင်နဲ့တထိုင်တို့မဟုတ်တရက်တဲ့တရက် ဒါတွေထင်ရှားတဲ့ထင်ရှားအောင်အဲ့ဒီအတိလေးတွေတိုးတိလာပြီဆိုရင်စက်တန်ကျဲပြီးလို့လာမှာတော့အမေတန်ကျဲတယ်လို့ပြောဟုတ်ကလားမှန်ပါဗျာအခုကျမကြီးတန်ကျဲရလားဟုတ်ကလားအင်းဟုတ်ပါမလားဟိအာအာဟင်အာမင်းတို့ဟာတွေကွာဟင်ဟင် ဟိုကျေတယ်ပြောတဲ့သူကမင်းမင်းမင်းတော့အမှန်ပြောရမှာကွာဟိုကျေတယ်ဆိုတာတော့မခံရင်လို့ထပြောတာနေမှာပါဟင်ဟင်ထင်ရှားတဲ့ထင်ရှားအောင်လေဟင်ဒါလေးအရေးကြီးဆုံးမမဟုတ်လားအဲ့ဒါတက်တန်ကျေမကျေဆိုတာအဲ့ဒါမကြည့်ပြောရမယ်ဟုတ်ကလားဒီတော့မှတ်လို့ဟိုမှတ်တဲ့နောက်ကသိနေတဲ့သိဟာဒါပရမတိဝိသာဒီကိုယ်ပိုင်သိထင်တယ်ဟဲ့အဲ့ဒီကိုယ်ပိုင်သိအကောင်းလာတာဒါဟိုမိခင်ကြီးကျမဟိုကြက်တန်ပေးနေတာလို့ပြောတာ ဟင်အတွင်းမှာတို့အာဝိဇ္ဇာနဲ့ပတ်ပွက်ထားတဲ့တို့မသိမှုထင်တယ်ဟဲ့ဟင်အမှားသိတယ်ထင်တယ်ဟဲ့အဲ့ဒါပထွက်သွားပြီးတော့ထဲထဲမှာရှိတဲ့တို့ဝိဇ္ဇာတိတိရှိရသေးတယ်ဟဲ့ပရမတိတိရှိသလားဟဲ့အတွင်းမှာအတွင်းမှာဟင်ဘဝဆက်ဆက်ကသူ့ကဲဆောင်းခဲ့တဲ့ပါရမီတွေလေးအထဲမှာရှိသေးအဲ့ဒါလေးတခါတည်းအကြားလောက်အောင်ဩရမှာလားကြားလောက်ပါလားလုံးကြောကပြပြီးကြွားကြညီအောင်ပြောတာနဲ့တူပါတဗျာဟင် အဲ့တော့ကြက်တန်လည်းပေးအမြဲပေးနေရတာထင်တယ်ဟိဟင်ဝင်ဘယ်လိုလေးထွက်ဘယ်လိုလေးပထမတော့ကတော့ A B နှွေးပြီးဒါပဲထင်တယ်ဟိနောက် A လို့ A သုတ်တုတ်ကလေးနှွေးသုတ်တုတ်ကလေးဒါပဲထင်တယ်ဟိအဲဒါပြီးဟိုဘယ်လိုလေးတက်သွားတယ်ဘယ်နဲ့လေးတက်သွားတယ်ဒီလိုထင်တယ်ဟိဒါလေးကိုတေချာတဲ့တေချာအောင်ထင်ရှားတဲ့ထင်ရှားအောင်ဒီလိုရှုပါဦးဒါကိုပဲဘူတံဘူတတော်ပတ္တိလို့ဆိုလို့တဲ့ဟုတ်ကလားဘူတံဘူတတော်ပတ္တိအဲဘူတံ ညာနာယတတ္ထပရိယေတိတာပါတဲ့ဆိုတာကဘူတံထင်ရှားစွာဖြစ်ပေါ်လာတာကိုဘူတတော့ထင်ရှားတဲ့ထင်ရှားအောင်ပတ္တိရှုပါမှားရမယ်တဲ့ဟင်ဘူတံထင်ရှားစွာဖြစ်ပေါ်လာတဲ့အရာကိုညာနာယသိသိတော့ငါတတ်ထာဆရာကိုလည်းပဲပြိဣတိတပါရှာမိတဲ့လမ်းပြတတ်တဲ့ဆရာလို့ဆိုလိုတယ်ဟုတ်ကလားဒါလေးလည်းတို့အလင်းတိုံပြောအောင်ပဲတို့မင်းကွန်းစေတုံကြားဘူးကြမှာပါအဲကြားဘူးကြပါလေဗျ ဟင်အဲမင်းကုန်းသေတုံကသူကခစ်ပြက်ထဲကိုကွယ်ဟင်သူတော့တိတ်ကလည်းလွန်များဆိုပဲသူစကိုင်းနာကကွယ်ကြောက်ပဏံဆွဲရွာကထင်ဟင်အဲ့ဒီဘက်ကစာတီပဲတိတ်ကလည်းလွန်များလူသုံးခါလားမတူထွက်တယ်ဟင်ပြောတပုံလည်းလွတ်ဘူးလေဟင်ကိုညာလုံးမဲ့မှာသူတော့ခုဘူးဆိုအဲ့တော့စိတ်ညာတဲ့ပုဂ္ဂိုလ် ဟုတ်ကလားဗျာအဲ့တော့တို့ခစ်ပြက်ကြီးအတွင်းကြတော့ဟိုစာချရင်စာဆိုင်နဲ့စာချပြရမရှိတော့မင်းဝန်တော်ကိုပြန်ခေါ်ဟုတ်ကလားမင်းဝန်တော်ကိုပြန်ခေါ်ပြန်ခေါ်တော့ဘာမှလုပ်ပြန်မပြောသူတရားပေါ်မှာအဲ့ဒီမှာသူ့ဆရာပေါ့လေရန်ကုန်ချောင်းဥလာပါဆိုဟုတ်ကလားဥလာပါကသူ့စီကြွလာပြီးသူ့ဘွဲကဥနာတရဟိုရမောင်နာတရရဲ့တရားဆိုတာအထူးမဟုတ်ပါဘူးဘူတံဘူတတော်ပတ္တိကွဲ့ဒါပဲပြောတာ တခွန်းပါပဲနှစ်ခွန်းမရှိပါဘူးဟုတ်ကဲ့တခွန်းပဲပြောပါဟုတ်ကလားဗျအဲတကယ်ကြောက်တဲ့ပုဂ္ဂိုလ်လှုပ်တာပဲအဲတခွန်းပြောပါအဲ့တော့သူကတော့သာတကိုဗျဘူတံဘူတတော့ပပတိခေါ်အဲ့ဒါကိုသူဘာသာပြန်ကြည့်တယ်ခါထင်ရှားစွာဖြစ်ပေါ်တာကိုထင်ရှားတဲ့ထင်ရှားအောင်ရှုရမယ်လို့ဒါပြောတာပဲသူသဘောပေါက်ပါတယ်သူကတော့ပရိယာတိပညာရှင်ကိုဟုတ်ကလားအဲ့တော့တခါသူကထပ်ပြီးတော့ဟိုရှာသေးတယ် ထင်ရှားစွာဖြစ်ပေါ်လာတာကိုထင်ရှားတဲ့ထင်ရှားအောင်ရှုတော့ဘာဖြစ်တယ်လဲအဲ့ဒါကိုသူဒီဘူတံဘူတတော်ပတတိဆိုတဲ့ဖရာဟောကိုဖွင့်တဲ့အထာကထာဒီတီဃာဒီလှန်လို့ကြည့်တော့ဘာတွေ့တော့တို့မှသာအရှိကိုအရှိအတိုင်းသိရမည်ဆိုတာထပ်ဖွင့်တာလေဘူတအထင်ရှားစွာဖြစ်ပေါ်တာကိုထင်ရှားတဲ့ထင်ရှားအောင်ရှုပါမယ်ဒါဖရာဟောတယ်လေအဲ့တော့ထင်ရှားစွာဖြစ်ပေါ်လာအောင်ဘာကြောင့်ရှုရတယ်လဲဆိုရင်အရှိကိုအရှိအတိုင်းသိရအောင်လို့ ဒါပဲထင်တယ်ဒါလေးဒီဒါလေးတခုတည်းနဲ့ဒီမင်းကုန်းဒီတဝန်ရလို့ဖြစ်သွားတာဟင်ဟင်အဲ့တော့တို့ဒီမှာလဲဟိုကြက်တံပေးနေတာလေးကဟင်ထင်ရှားတဲ့ထင်ရှားအောင်ထင်တယ်ဟဲ့ဟင်ဟိုပညာသေးမြုပ်တဲ့မြုပ်ပရမသေးပေါ်တဲ့ပေါ်အောင်ထင်တယ်ဟဲ့ဟုတ်ကလားတို့မို့ဥခွန်းလေးကွဲတဲ့ကွဲဟုတ်ကလားတတိကောင်လေးခွဲထွက်နေအောင်ထင်တယ်ဟဲ့အဲ့ဒါအတွက်တို့ကြက်တံပေးနေရတာဟုတ်ကလား ဟင်အဲ့တော့ကျမကြီးဒီအဲ့ဒီအလုပ်သုံးမျိုးကိုလုပ်ပါတယ်တဲ့ဥတဲ့နေရာဟုတ်ကလားဟင်ဒီအလုပ်သုံးမျိုးလုပ်ရင်းနဲ့ဥသူ့အချိန်နဲ့အခါနဲ့သူဥပါတာတယ်ဟဲ့တို့လိုဥကျင်နေဥလို့ရသလားပြီးတော့ဝတ်ချင်နိုင်ကောဝတ်လို့ရသလားဟောဘယ်ချိန်ကဥချိန်ဘယ်ချိန်ကဝတ်ချိန်ဟောကြက်မှာကြက်ထုံးစံကြက်စီကံရှိသဗျာဟင်အဲ့ဒီကြက်ထုံးစံကြက်စီကံအတိုင်းသူဝတ်ရသဗျာ ဟုတ်ခလားအဲ့တော့သူဝတ်တဲ့အပိုင်းကြတော့ခုနကတို့တတ်မှတ်တဲ့သုံးသတင်းထင်တယ်ဟဲ့အဲ့ဒီသုံးသတင်းအတွင်းကိုဟုတ်ကလားသူပေါက်ချိတ်တန်လို့မပေါက်ရင်အဖန်ကြောင်းအဖန်ကဖြစ်မှာသို့လို့ဟုတ်ကလားဟင်သူဥရာကျုံမနာမှာသို့လို့ဒီလိုထင်တယ်ဟင်ဥရာကျုံမနာမှာသို့လို့ဟိုကျင်းမထဟိုရှာတယ်ဟုတ်ကလားတို့မှလည်းဒီအာတာပီ တံပသာနောတတိမာထင်တယ်ဟဲ့ဒါကိုကျမကြီးရဲ့အလုပ်သုံးမျိုးနဲ့အတူတူပဲထင်တယ်ဟင်အပူပေးခြင်းပါအောင်ပို့ခြင်းကြက်တံပေးခြင်းဒီသုံးခုထင်တယ်ဟဲ့ဒါနဲ့လောရတယ်အဲ့တော့တို့ဒီမှာတော့ဒီသုံးခုပြီးဖို့ရာဟိုကျမကြီးသာခရင်တာပါဗျဟင်ဟင်တခါတည်းဟိုအပူလည်းပေးရသေးတယ်ထင်တယ်ရင်အိုကြီးနဲ့လည်းလှုပ်လှက်ပွားသေးတယ် ဟင်ပြီးတော့လည်းကြက်တန်လေးလည်းပေးရသေးတယ်ဟဲ့ဟင်ကြက်တန်ပြီးတော့ဒီတိုင်းပေးတာလားဗျဟိုတို့တကားတလေးကြတော့ဟိုထဲကမထွက်တထွက်ကြက်ကလေးရှိသေးတယ်ဟဲ့ဟင်မထက်တဲ့ရဲ့ကြက်ကလေးရှိရင် तू နားရီရလည်းပေါ်သွန့်လိုက်သေးတယ်မသွင်ဘူးလားဟင်သွင်ကိုကိုကိုလည်းမြည်တယ်နားလေးလည်းသွန့်လိုက်သေးတယ်သူ့သားဘယ်နာကထိုးဖောက်နေတယ်ဆိုတာကို तू အကဲခတ်တာထင်တယ်အဲ့ဒီနေရာလေးကိုကိုကိုကိုမြင်ရင်းနဲ့ နှုတ်သီးလေးနဲ့ကောအပြင်ကနေပြီးတော့ဟင်ဝိုင်းကူပြီးတော့စိတ်မပေးဘူးလားထုတ်ဖော်အားလေးလုပ်မပေးဘူးလားအဲ့လုပ်ပေးသေးတယ်ဟုတ်ကလားကျမကြီးကအဲ့လောက်ထိသူ့တောင်းကြည့်အောင်လုပ်ပါလေတို့ယောဂီတွေအတွက်ကြတော့ဘိုးယုံလေးတစ်ခုနဲ့ပြီးပါဒီမှာအတိကအားထင်တယ်ဟင်ဟင်ဟင်တာမာဒိဋ္ဌိဆိုတာဝင်ပဲလို့ထွက်ပဲလို့မြင်နေပြီထင်တယ်မြင်နေပြီလားမြင်နေပြီ ဟုတ်ကလားဝိညာဉ်ပေါ်တက်တဲ့အောက်ဆင်းနဲ့သိနေပြီလားဟဲ့သိနေပြီဒါအမှန်မြင်မဟုတ်ဘူးလားအဲအဲ့ဒီအမှန်မြင်ကိုတို့ဘယ်နဲ့တော့ဟဲ့အနိကသိအောင်အတိကအားဆိုတော့သင်္ကပ္ပထင်တယ်ဟဲ့တာမာသင်္ကပ္ပတာမာဒိဋ္ဌိကမျက်လုံးနဲ့တူတယ်အဲ့တော့ဗရမညာဗရမညာအတိုင်းတော့သူမြင်မှာပေါ့တို့တော့အဝေးကြီးကြီးလို့ဒီဗရမညာရဲ့ဟိုအတွင်းမှာကျိုးဘလောက်ရှိသည်ဟုတ်ကလားအပြည့်အနာသာရှိမရှိဟဲ့ သူ့အနိကကြည့်လို့မြင်နိုင်မှာမလားမမြင်နိုင်လို့ရှိရင်ဟောသင်္ကပ္ပကလက်နဲ့တူတဲ့ဟဲ့သူကအနိကပြရတော့မယ်ထင်တယ်အတိကအာတိကအာဟုတ်ကောတို့ကဒီအတိကအားလေးရှိလို့ရှိရင်အာဒါပိတာမဇာနောတတိမာဒီသုံးချက်ကအလိုလိုပါသွားတယ်ထင်တယ်ဟင်ဟုတ်ကလားဟိအဲ့တော့တို့ကဒီအတိကအားဆိုသင်္ကပ္ပအားအရေးကြီးဆုံးဟုတ်ကလားဗျာအမှန်တော့မြင်နေပြီလေအဲမြင်နေတဲ့အမှန်ကြီးအဝေးမြင်ပဲရှိသေးတယ်ထင်တယ် အနိကမြင်ရှိရလားဖြင့်အဝေးမြင်ပြီးအလုံးဟာအလုံးပဲနေမှာပေါ့ကွယ်ကွယ်ပြားပြားထိတာလေးကဘယ်လိုထိတာလေးကဘယ်လိုခွဲချမ်းပြီးဖြစ်နိုင်မှာမလားအနိကအားကိုသုံးရလိမ့်မယ်အင်းအဲ့ဒါကိုသင်္ကပ္ပအားလို့သုံးမပြအဲ့တော့ဒီသင်္ကပ္ပအားဆိုတဲ့အနိကအားလေးသိကျင်လို့ရှိရင်လည်းပဲခုနကသုံးချက်ဟုတ်ကဲ့ဝရိယတိုးလိုက်နော်သင်္ကပ္ပအားလေးဖြစ်နိုင်လားဟင်သူ့တဲ့အားလေးသုံးလိုက်ရင်သင်္ကပ္ပအားလေးဟိ ဟင်အတီလေးခုနကတို့ဟိုပညာဘုံနဲ့သွားတဲ့ဟာတယ်လို့လားဟိုဥရွှေလုံးကြတော့ဝါဝင်နေတိတိတိဘောကွာဒါထင်တယ်ထွက်တယ်တိတိတိဘောကွာဟောလဲအတိကအားလေးထင်တယ်ဟိဒါလေးအတိကပေးလိုက်ရင်တင်ကပအပူကောင်းမလားဟုတ်လားဒါလေးသုံးလိုက်ရင်တို့ခုရှိနေတဲ့ဟုတ်ကလားတမာရီအားလေးဒီပညာကိုမပွင့်နိုင်ဘူးလားအေးအဲ့တော့ပွင့်အောင်လုပ်ရလိမ့်မယ်ဟုတ်ကလားမလုံးနိုင်လို့ကတော့ တရင်ပဆုံးတော့ဘယ်လိုနေမလို့ဆန်ကြောဟုတ်ကလားဟွန်းဘယ်နှလုံးပေါက်နဲ့ချော်မှာတော့ဆယ်လုံးလုံးဆန်ကြောမလားဟင်ဟင်အကုန်လုံးများအဲဆယ်လုံးလုံးများကျင်သွားပဲနဲ့နေမလို့ဟင်ဆန်ငါလုံးဥဒါဆန်ငါလုံးလုံးကြီးအကုန်ကျင်ရောပဲနဲ့လုံးမလို့ဟင်ဟုတ်ကလားအပူငွေးရကော ကြက်အိုမာယူလားကြက်မဒမ်းမာလားဟုတ်ဟုတ်ကလားဗျာဟင်ကြက်အိုမာယူလို့တော့အပူနေမယ်ထင်တယ်ဟိကြက်မဒမ်းမာဆိုဘယ်လိုတော့အဲတို့ဟာဒီကောဘယ်ကတော့ဘဲဘူးလားတော့ဘဲဘူးလားတော့ခမညာဘူးဟာဘဲဘူးလားတော့များလောကရောမေခမညာဟင်ဘဲဘူးလို့ဒီမပူတာခမညာတော့ပြော ဟင်ဟင်အဲ့တော့တို့ပါတို့ဒီဟာလေးအတွက်ဟိုပြီးခဲ့တဲ့ရက်ကဖပြီးတော့ဒီဘူတွေနဲ့ပြောလာကြတာမဟုတ်လားဟင်အဲအရေးကြီးဆုံးယုံကြည်ပြင်းပြင်းနဲ့လားဟုတ်ခလားရေရေတင်းတင်းထင်တယ်ဟင်ဟင်ယုံကြည်ပြင်းမှရဲမှထင်တယ်ရေရေတင်းတင်းလောက်ပါမှဝကျမထဖြစ်မှာပေါ့အဲ့တော့တို့ဥထာတာလေးဆယ်လုံးဥရင်ဆယ်လုံးလုံးအဲ့ဒီခါကျမှပွင့်ပါဗျာ ဟင်15လုံးဦး15လုံးလုံးအဲ့ဒီခါကျမှပွင့်ပါဗျာဟင်ခဏတော့အလုံး20ဦးလဲအလုံး20လုံးအဲ့ဒီခါကျမှပွင့်ပါဟုတ်ကလားအဲ့တော့ကိုဥထားတာလေးဒီဟုတ်ကလားတလုံးမှအဖန်ကြောင်းအဖန်ကမဖြစ်ရအောင်ဟုတ်ကလားဗျာဟင်တို့ဝကျင်မြဲကြတော့မြဲလားအိတ်တော့ဟုတ်ကလားတော်တော်ဝရကြီးအိမ်မလားလို့ဟင် တို့ဒီဒီထဲမှာပါပါတယ်ဟိုတို့ဟိုမုံတော်ကဝိဇ္ဇာတော်ပါသေးတယ်ဒီလေဟင်ဟိုရွှေချောင်းတောင်တော့ဒီကဒီတရားဟောတာကိုကျမကြီးကအဲ့ဒီဝကျင်ကိုပြတော့အဲ့လိုလှုပ်တာဆိုတော့ဟင်တို့အဲ့ဒီဝိဇ္ဇာကြီးကသဘောကျသွားထိုင်ကလေးကဟိုကျမကြီးလိုဝတ်ထိုင်ပါလို့ဆိုဥမလို့လေထားပြီးဖူပါသေးတယ်ဘာလို့ထားတော့ယောဂီကဝတ်ရကြီးဟောတော့ပါသေးတယ် သဘောပေါက်သွားတာဟိုးရဟင်ဟိုကျင်းမရမယ်လို့ကိုတော်ကြီးကဟောလိုက်တာဟိုတောင်ဟိုကျင်းမရအောင်လဲသွားထိုင်တော့ကြည်တော်ဝိုးရည်ကြီးပြားဟင်ဟင်အခုတော့တို့ဟာတွေဟောဘယ်လိုဝမှာတော့ဟုတ်ကလားဗျာသူပြောခဲ့တဲ့ဘူဒီပြောနေတာတဘူကနေဆက်ပြီးပြောလာတာပဲတခုနဲ့တခုသူပြောခဲ့တဲ့ဟာဘွင်းသက်မလို့ပါဘူး ဟုတ်ကလားအဲယုံကြည်အားရခြင်းအားနဲ့ခကြတော့ဟောရတော့မယ်ဟုတ်ကလားရှင်းနေတယ်တို့အတိလေးဒီဟောရှိသမျှအတိချုပ်ွက်ထဲမှာအကုန်သိရမှာတယ်ဟဲ့ဟင်ဟုတ်ကလားရှိသမျှအတိတို့ရှိနေတဲ့အတိဒီဟုတ်ကလားချုပ်ွက်ထဲမှာအကုန်လုံးသိပေးနိုင်မှဟောဒီညာနေရင်းချက်မှာပေါ့ဟဲ့ရင်းချက်ခြင်းနဲ့သူပဲပွင့်ခြင်းနဲ့သူပဲထင်တယ်ဟဲ့အကုန်လုံးဖြစ်ရမယ်အေးအဲ့တော့တို့ပြောတာရုပ်ဝခြင်းမဟုတ်ဘူးဗျာသိဝခြင်းထင်တယ်ဟင် ဟင်ငါစိတ်ဝကျင်ကလည်းဘာတော့ရှုွက်ဝကျင်ထင်တယ်ဟဲ့ဟင်ရှုွက်နဲ့မသိတဲ့ရုံနဲ့မကားဘူးတဲ့တဲ့နေရာကိုအကုန်လုံးသိပေးရမယ်အဲ့လိုဝကျင်လေးဟုတ်ပြီကဲနာကြပါဦး